ခန်းကြီး19အငယ်1မှ17ဖိလိတိလူတို့သည်ဘိုးချေများကိုနှိုးဆော်၍ယူဒခရိုင်ရှောခေါ်မြို့၌စုဝေးသဖြင့်ရှောခေါ်မြို့နှင့်အဇေကာမြို့ဆက်ကြားဓမိန်ရက်မှတတ်ချကြ၏ရှောလူနှင့်ဣဒရေလလူသည်စုဝေး၍အေလာကြိုင်နာမှတတ်ချ၍ဖိလိတိလူတို့ကို တိုက်မိဟုစစ်ခင်းကြ၏ဖိလိတိလူ အချို့တို့သည် ဂျိုင်းတစ်ဖက်၌တောင်ပေါ်မှာရက်လျက်ဣဒရေလလူအချို့တို့သည်ဂျိုင်းတစ်ဖက်၌တောင်ပေါ်မှာရက်လျက်ရှိကြ၏၆တောင်နှင့်တထွာအရက်မြင့်သောဂါတမြို့သားဂေါလျက်အမည်ရှိသောသူရဲ့သည်ဖိလိတိတပ်သေးကထွက်လာ၏သူသည်ခေါင်းပေါ်မှာကြေးဝါခမောက်လုံးကိုဆောင်း၍အခွက်90အချိန်ရှိသောကြေးဝါချက်အင်ကြီးကိုဝတ်၏ကြေးဝါခြေစွပ်ကိုဆွတ်လျက်ပခုံးချမ်းမှာ ဂျေဝဂီဒုံလက်နက်ကိုဆွဲလျက်ရှိ၏လှံယောကရက်ကန်းလက်လိမ့်နှင့်အမျှကြီး၏လှံကိုကတန်6ပိတ်သာအချိန်ရှိ၏သူရှိမှဒိုင်းလွားကိုဆောင်တော်သူတယောက်သည်တွားရ၏ထိုသူရဲ့သည်ရက်လျက်တင်တို့သည်စစ်ပြိုင်ခြင်းငှာအဘဲကြောင့်ထွက်လာကြသည်နီငါသည်ဖိလိတိလူတင်တို့သည်ရှောလူ၏ကျွန်ဖြစ်ကြသည်မဟုတ်လော လူတယောက်ကိုရွေးကောက်၍ငါနှင့်တိုက်ခြင်းငှာလာပါစေ။သူသည်ငါကိုတိုက်၍တတ်နိုင်လျင်ငါတို့သည်တင်တို့၏ကြုံခံမည်။သို့မဟုတ်ထိုသူကိုငါနိုင်၍တတ်လျင်တင်တို့သည်ငါတို့၏ကြုံခံ၍ငါတို့အမှုကိုဆောင်ရွက်ရကြမည်ဟုဣဒေလဘူဂျေတို့ကိုဟစ်၍ပြောဆို၏။တဖန်ထိုဖိလိတိလူကဣဒေလဘူဂျေတို့ကိုယနေ့ငါကျိမ့်ပ၏ လူချင်းတိုက်စေခြင်းငှာလူတယောက်ကို ပေးကြလော့ဟုဆို၏ဖိလိတိလူပြောသော ထိုစကားကိုရှောလူနှင့်ဣဒရေလလူအပေါင်းတို့သည် ကြားလျင်စိတ်ပြည့်၍အလွန်ကြောက်ရွံ့ကြ၏အငယ်၁၂မှ၁၉ယူရာပြည်ဘဲလင်မြို့အေဖရတ်အယတ်သားဖြစ်သောဒါဝိဒ်၏အဖယေရှဲသည်သားရှိယောက်ရှိ၏ရှောလူလက်ထက်၌ ထိုသူသည်အသက်ကြီးသော သူ၏အရာရှိ၏ယေရှဲ၏သားတို့တွင်အသက်ကြီးဆုံးသော သုံးယောက်တို့သည်စစ်မှုကိုထမ်း၍ရှောလူနောက်သို့လိုက်ကြ၏သူတို့အမိကားတာဦးအေလျာဘတ်ဒုတိယသားအဘိနဒတ် တတိယသားရှိမာဒီဒါဝိဒ်သည် အငယ်ဆုံးသောသားဖြစ်၏တာကြီးသုံးယောက်တို့သည်ရှောလူနောက်တော်သို့လိုက်ကြတော်လဲဒါဝိဒ်သည်မလိုက်ဘဲလင်မြို့မှာ မိမိအဖ၏သိုးတို့ကိုထိန်းကျောင်းခြင်းငှါပြန်သွားလေ၏။ဖိလိတ္တိလူသည်အရက်လေးဆယ်ပတ်လုံးနံနက်တခါ၊ညဦးတခါချဉ်းကပ်၍ကိုယ်ကိုပြ၏။ထိုအခါယေရှဲသည်မိမိသားဒါဝိဒ်ကိုခေါ်၍၊သင့်အစ်ကိုတို့အဘို့ဤပေါက်ပေါက်တဧဖာနှင့်ဤမုန့်ဆယ်လုံးတို့ကိုယူ၍အစ်ကိုတို့ရှိရာတပ်တော်သို့ ပြေးသွားလော့။ဤဒိန်ခဲဆယ်လုံးကိုလည်းယူ၍ သူတို့တမှုအားဆက်လော့သင်အကိုတို့သည်ကြမ်းမာခြင်းရှိသည် မရှိသည်ကို ကြည့်ရှုပြီးမှသူတို့ထံမှတက်သေးဆုံးတစ်ခုကိုခံယူလော့ဟုမှားလိုက်လေ၏ထိုကာလ၌ရှောလူမှဆ၍ဒါဝိအကိုတို့နှင့်ဣဒေလလူအပေါင်းတို့သည်အေလာချိုင်းမှဖိလိတိလူတို့ကိုစစ်တိုက်လျက်ရှိကြ၏အငယ်20မှ30 ဒါဝိဒ်သည်နန်းနှင့်စောစောထ၍တိုးတို့ကိုတိုးဒိတ်၌အပ်ပြီးလျင်အဖမှားလိုက်သည့်အတိုင်းစားစရာကိုယူသွား၍ရိတ်ခါလှဲထားရာသို့ရောက်သောအခါဣဒရေလတပ်သားတို့နှင့်ဗိလိတိတပ်သားတို့သည် စစ်ခင်းကျင်း၍စစ်တလင်းတို့ခြိလျက်စစ်တိုက်မိအတန်နှင့်ကြွေးကြော်ကြ၏ဒါဝိဒ်သည်မိမိ၌ပါသောအရာတို့ကိုရိတ်ခါဆောင်လက်၌အပ်ထားပြီးလျင်တပ်သားစုတဲသို့ပြေး၍ မိမိအကိုတို့ကိုနှုတ်ဆက်၏သူတို့နှင့်ပြောစဉ်တွင်ဖိလိတိလူဂါသမြို့သားဂေါလက်အမည်ရှိသော သူရဲ့သည်ဖိလိတိတပ်ထဲကထွက်လာ၍ယမန်ကဲ့သို့ ပြောဆိုသည်ကိုဒါဝိဒ်သည်ကြားလေ၏ဤဒေလလူအပေါင်းတို့သည် ထိုသူကို မြင်သောအခါအလွန်ကြောက်ရွံ့၍ပြေးကြ၏အချို့တို့ကလည်းထိုလူထွက်လာသည်ကို မြင်သလိုဤဒေလမျိုးကိုကျိမ့်ပလျက် ထွက်လာပါသည်တကားသူကိုတတ်သောသူအားရှင်မြင်းသည် ကြီးသောစည်းစိမ်နှင့်ချီးမြှောက်၍သမီးတော်ကိုလည်းပေးစားတော်မူမည်ထိုသူ၏အဆွေမျိုးကိုလည်းဤဒေလနိုင်ငံတွင်မင်းမှုလွတ်တော်မူမည်ဟု ပြောဆိုကြ၏ဒါဝိဒ်ကလည်းထိုဖိလိတိလူကိုတတ်၍ဤဒေလအမျိုးခံသောအဆက်ကွဲခြင်းကိုပယ်ရှင်းသောသူသည်အဘဲအကျိုးကိုရလိမ့်မည်နီ။ အသက်ရှင်တော်မူသောဘုရားသခင်၏ဘိုးခြေတို့ကိုကျင့်ပရမည်အကြောင်းအယေပြားလိချင်းကိုမခံသော ထိုဖိလိတိလူသည်အဘယ်သို့သောသူဖြစ်သည်ဟုမိမိအနားမှရှိသော သူတို့အားမေးမြန်းလျင်သူတို့ကထိုလူကိုတတ်သောသူသည်ဤမည်သောအကျိုးကိုရလိမ့်မည်ဟုယမန်ကဲ့သို့ ပြန်ပြောကြ၏ထိုသူတို့နှင့်ဒါဝိပြောသည်ကို အကိုကြီးအေလျာဘကြားလျင် ဒါဝိဒ်ကိုအမျက်ထွက်၍သင်သည်အဘယ်ကြောင့်ဤအရပ်သို့လာသနည်း။ထိုနည်းသောသိုးတို့ကိုတောတွင်အဘယ်သူလက်၌အပ်ခဲ့သနည်း။သင့်မာနကြီးခြင်း၊သင့်စိတ်နှလုံးဆိုးညစ်ခြင်းကိုငါသိ၏။စစ်ပွဲကိုကြည့်ရှုခြင်းငှါသာလာပြီဟုဆို၏။ဒါဝိဒ်ကလည်း၊အကျွန်ုပ်သည်အဘယ်အမှုကိုပြုမိသနည်း။ယခုပြောစရာအကြောင်းမရှိလောဟုဆိုသောနောက်၊အခြားသောသူတို့ထံသို့လှည့်၍ ယမန်ကဲ့သို့မေးမြန်းလျှင်သူတို့သည်ရှေ့အတူ ပြန်ပြောကြ၏။31ထိုသို့ဒါဝိဒ်ပြောသောစကားကို ကြားသောသူတို့သည်ရှောလုထံတော်၌ကြားလျှောက်သော်ဒါဝိဒ်ကို ခေါ်တော်မူ၏။ဒါဝိဒ်ကလည်း၊ထိုလူကြောင့်အဘယ်သူမျှစိတ်မပျက်ပါစေနှင့်။ကိုယ်တော်ကျွန်သွား၍ထိုဖိလိတ္တိလူကိုတိုက်ပါမည်ဟုရှောလုအားလျှောက်လျှင်၊ ရှောလူကတင်သည် ထိုဖိလိတိလူကိုတွား၍မတိုက်နိုင်တင်သည်နုပြိုသောသူဖြစ်၏ထိုသူသည်ပြိုသောအရွယ်မှဆ၍စစ်သူရဲ့ဖြစ်ခဲ့ပြီဟုဒါဝိဒ်အားဆိုသောဒါဝိဒ်ကကိုရော့ကျွန်သည်အဖအီတိုးတို့ကိုထိန်ချောင်းဆင်အခါရှင်သေးနှင့်ဝန်သည်လာ၍တိုးတငယ်ကိုတိုးစုတဲကကြိုက်ချီပါ၏ကျွန်တော်လိုက်၍တတ်သဖြင့်တိုးတငယ်ကိုသူ့ပါဇက်ထဲကနှုတ်ပါ၏ ဝန်သည်ကျွန်တော်ကိုပြန်၍ကြိုက်သောအခါဝန်ဤမုတ်စိတ်ကိုကန်၍ရိုက်တတ်ပါ၏ကိုရောကျွန်သည်ခြင်တဲ့နှင့်ဝန်နှကောင်လုံးကိုတတ်ပါ၏အယေပြားလီးခြင်းကို မခံသော ထိုဖိလိတိလူသည်အသက်ရှင်တော်မူသောဘုရားသခင်၏ဘူဂျီတို့ကိုကျိမ့်ပသောကြောင့်ထိုအကောင်တကောင်ကဲ့သို့ဖြစ်ပါလိမ့်မည်ခြင်တဲ့လက်ဝန်လက်မှကျွန်တော်ကိုကယ်နှုတ်တော်မူသောဒါဝရဘုရားသည်ထိုဖိလိတိလူလက်မှ ကယ်နှုတ်တော်မူလိမ့်မည်ဟုရှောလူအားလျှောက်လေတော့ရှောလူကသွားလော့ဒါဝရဖျားသည်တင်းနှင့်အတူရှိတော်မူပါစေသောဟုဒါဝိဒ်အားဆိုလေ၏အငယ်38မှ46ရှောလူသည်လည်းဒါဝိဒ်ကိုမိမိအဝတ်နှင့်ဝတ်စေသည်ဖြင့်သူ၏ခေါင်းပေါ်မှကြေးဝါခမောက်လုံးကိုတင်၍တန်ချန့်အင်ကြီးကိုလည်းဝတ်စေ၏ဒါဝိဒ်သည်ဓာတော်ကိုအဝတ်ပေါ်မှ စီး၍တောမည်ဟုအာထုတ်တော်လဲထိုလက်နှင့်များကိုမစုံစမ်းသည်တို့ဖြစ်၍ဒါဝိဒ်ကဤလက်နှင့်တို့နှင့်ကျွန်တော်မတော်နိုင်ပါမစုံစမ်းပါသေးဟုရှောလူအားလျှောက်၍ချွတ်ပြန်လေ၏တဖန်မိမိတောင်ဝေးကိုကန်လျက်ချောသောကြောက်ငါးလုံးကိုချောင်းတဲကရွေ၍တိုးတိန်တစားဒီဟုသောလွယ်အိတ်၌ထည့်ပြီးမှလောက်လွဲကိုလည်းကန်၍ ဖိလိတိလူရှိရာသို့ချင်းလေ၏ဖိလိတိလူသည်လည်းဒါဝိရှိရာသို့ချင်း၍သူရှိမှဒိုင်းလွားကိုဆောင်တော်သူလည်းတွား၏ဖိလိတိလူသည်ကြည့်၍ဒါဝိကိုမြင်သောအခါမထီမဲ့မြင်ပြု၏အကြောင်းမူကားသူသည်နုပြိုသောသူသပင်ဤ၍မျက်နှာလှသောသူဖြစ်၏ဖိလိတိလူကတင်းဒီတောင်ဝေးနှင့်ငါထံသို့လာရမည်အကြောင်းငါသည် ခွေးဖြစ်သလိုဟု မေးလျက် မိမိဖျားတို့ကိုတိုင်တည်၍ဒါဝိဒ်ကိုချိန်ဆဲလေ၏တပံဖိလိတိလူကလာခဲ့တင့်အသားကိုမိုးကောင်းကင်ငှက်နှင့်တောသားရဲတို့အားငါပေးမည်ဟုဒါဝိဒ်ကိုဆို၏ဒါဝိဒ်ကတင်သည်ဒါလှံကိဒုံပါလျက်ငါထံသို့လာ၏ငါသည်တင်ချင်းပါသောဣတရေလဘူချီတို့၏ဘုရားသခင်ကောင်းကင်ဘူချီအရှင်သာရဘုရား၏နာမတော်ပါလျက် တင်ရှိရာသို့လာ၏သာရဖျားသည်တင့်ကိုငတ်လက်၌ယနေ့အတော်မူသည်ဖြင့်တင့်ကိုငါတတ်၍လေပင်ကိုဖြတ်မည်ဖိလိတိဘူချေအသေးကောင်များကို မိုးကောင်းကင်ငှက်နှင့်တောသားရဲတို့အားယနေ့ငါပေးမည်ဤတွေလာအမျိုး၌ဘုရားသခင်ရှိတော်မူသည်ကို မြေကြီးသားအပေါင်းတို့သည်သိရကြလိမ့်မည်အငယ်59မှ54 ထာဝရဘုရားသည်ဓာလံအားဖြင့်ကယ်တင်တော်မူမူကြောင်းကိုဤပရိသတ်အပေါင်းတို့သည်သိရကြလိမ့်မည်အကြောင်းမူကားထာဝရဘုရားသည်စစ်မှုကိုပန်၍ငါတို့လက်သို့အနံတော်မူမည်ဟုဖိလိတိလူအားဆို၏ဖိလိတိလူသည်ထ၍ဒါဝိဒ်နှင့်တွေ့ခြင်းငှာချင်းလာသောအခါဒါဝိဒ်သည်လည်းဖိလိတိလူနှင့်တွေ့ခြင်းငှာဘူဂျေရှိရာသို့အလင်းအမြန်ပြေးပြီးမှလွယ်အိတ်ထဲက ကြောက်တလုံးကိုနှက်ယူ၍လွှဲပြစ်၏ဖိလိတိလူ၏နဖူးကိုမှန်၍နဖူးပေါက်သည်ဖြင့်သူသည်မြေပေါ်မှငိုက်ဆိုင်လဲလေ၏ထိုသို့ဒါဝိဒ်သည်လောက်လွှဲနှင့်ကြောက်တလုံးအားဖြင့်နိုင်လျက်ထိခိုက်၍တတ်လေ၏ထိုအခါဒါဝိဒ်သည်ဓာမပါသောကြောင့်ပြေး၍ဖိလိတိလူကိုနင်းလျက်သူ၏ဓာကိုဓာအိမ်မှနှုတ်ဆွဲပြီးလင်လေပင်ကိုဖြတ်၍အပြီး တတ်လေ၏ဗိလိတိလူတို့သည် သူတို့၏သူရဲ့တေချောင်းကို မြင်သောအခါပြေးကြ၏ထိုအခါဣဒရေလအမျိုးယူဒအမျိုးသားတို့သည်ထ၍ကြွေးကြော်လျက်ဂျိုင်းတိုင်အောင်၎င်းအေးချုံမြို့တကားတိုင်အောင်၎င်းဖိလိတိလူတို့ကိုလိုက်ကြ၏ထိခိုက်သောဖိလိတိလူတို့သည်ရှာရိမြို့လမ်းနမ်းမှဆ၍ဂါသမြို့အေးချုံမြို့တိုင်အောင်လဲကြ၏ ဣဒရေလအမျိုးသားတို့သည်ဖိလိတ္တိလူတို့ကိုလိုက်ရာမှ ပြန်လာ၍သူတို့တဲများကိုလုယူကြ၏။ဒါဝိဒ်သည်ဖိလိတ္တိလူ၏ဦးခေါင်းကိုယူ၍ယေရုရှလင်မြို့သို့ဆောင်သွား၏။သူ၏လက်နက်များကိုမိမိတဲ၌ထား၏။ဒါဝိဒ်သည်ဖိလိတ္တိလူကိုတိုက်ခြင်းငှါထွက်သွားသည်ကိုရှောလုသည်မြင်လျှင် ထိုလုလင်ကားအဘယ်သူ၏သားဖြစ်သနည်းဟုဗိုလ်ချုပ်မင်းအာမနာကိုမေး၏အာမနာကလည်းအရှင်မင်းကြီးအသက်တော်ရှင်သည့်အတိုင်းကျွန်တော်မသိပါဟုလျှောက်လင်ရှင်မြင်းကထိုလူလင်သည်အဘယ်သူ၏သားဖြစ်လိမ့်မည်ကိုမေးစစ်လောဟုမိန်တော်မူ၏ဒါဝိဒ်သည်ဖိလိတိလူကိုတတ်ပြီးမှသူ၏ဥကောင်းကိုကင်လျက်ပြန်လာသောအခါအာဗနာသည်ခေါ်၍ရှောလူထံသို့ဆောင်သွားပြီးလင် ရှောလူကအချင်းလူလင်တင်းဒီအဘယ်သူ၏သားဖြစ်သည်ဟုမေးတော်မူ၏ဒါဝိဒ်ကလည်းကျွန်တော်ဒီကိုရော့ကျွန်ဘဲလင်မျိုးသားယေရှဲ၏သားဖြစ်ပါသည်ဟုလျှောက်လေ၏